ခန်းကြီး၁၉အငယ်၁မှ၅ထိုနောက်အာမုန်ရှင်မြေနာဟတ်သည်တည်၍သားတော်ဟာနုန်သည်ခမည်းတော်အရာ၌နန်းထိုင်၏ဒါဝိဒ်ကလည်းဟာနုန်အဖနာဟတ်သည်ငါအားကျေးဇူးပြုသောကြောင့်သူ၏သား၌ကျေးဇူးပြုမည်ဟုဆိုလျက်သူ၏အဖတရားတွင် နှစ်သိမ့်စေခြင်းဟံတန်တမန်တို့ကိုဆေလွတ်၍ ဒါဝိဒ်၏ကျွန်တို့သည်ဟာနုန်မင်းကို နှစ်သိမ့်စေခြင်းငှါသူတို့ရှိရာအမ္မုန်ပြည်သို့ရောက်ကြ၏။အမ္မုန်အမျိုးမှူးမတ်တို့သည်ဟာနုန်မင်းထံသို့ဝင်၍၊ဒါဝိဒ်သည် စိတ်တော်ကို နှစ်သိမ့်စေသောသူတို့ကိုစေလွှတ်ရာတွင်၊ခမည်းတော်ကိုရိုသေစွာ ပြုသည်ဟုထင်မှတ်တော်မူသလော။ပြည်တော်ကို စစ်ဆေးစူးစမ်း၍ဖျက်ဆီးခြင်းငှါသာ သူ၏ကျွန်တို့သည်အထံတော်သို့ ရောက်သည်မဟုတ်လောဟုလျှောက်ကြလျှင်၊ဟာနုန်သည်ဒါဝိဒ်၏ကျွန်တို့ကို ယူပြီးလျှင်၊မုတ်ဆိတ်ကိုရိတ်၍အဝတ်ကိုတင်ပါးတိုင်အောင် ဖြတ်ပြီးမှလွှတ်လိုက်လေ၏။ထိုသူတို့၌အဘယ်သို့ပြုသည်ကိုဒါဝိဒ်သည်သိတင်းကြားသောအခါ၊သူတို့သည်အလွန်ရှက်သောကြောင့်ဆီးကြိုစေခြင်းငှါစေလွှတ်၍၊သင်တို့သည်မုတ်ဆိတ်မရှည်မှီတိုင်အောင်ယေရိခေါမြို့မှာနေကြလော့ ထိုနောက်မှ ပြန်လာကြလော့ဟု မှာထားတော်မူ၏အငယ်6မှ15ဟာနုံမင်းနှင့်အာမုံအမျိုးသားတို့ကငါတို့သည်ဒါဝိရှိမှဆက်ဆုပ်ယွန်ရှာပွဲဖြစ်လိမ့်မည်ဟုသိလျင်မေသောပေါတာမိပြည်ရှုရိမာခာပြည်ဇောဘပြည်တို့၌မြင်းရထားတို့ကိုငှားခြင်းငှာငွေအခွက်တထောင်ကိုထုတ်၍မြင်းရထားသူရဲ3200ကို၎င်း မာခါမင်းကြီးနှင့်သူ၏လူတို့ကို၎င်းငှားသဖြင့်ထိုသူတို့သည်မေဒဘမြို့ရှေ့မှာတပ်ချကြ၏အာမုန်အမျိုးသားတို့သည်လည်းစုဝေး၍အမျိုးမျိုးတို့မှစစ်ချီကြ၏ထိုသတင်းကိုဒါဝိဒ်သည်ကြားလျှင်ယောဘနှင့်ခွန်အားကြီးသောသူရဲ့အလုံးရင်အပေါင်းကိုစေလွတ်၏အာမုန်အမျိုးသားတို့သည်ထွက်၍မြို့တကားဝမှစစ်ခင်းကျင်းကြ၏စစ်ကူသောမင်းကြီးတို့သည် လွင်ပြင်၌တခြားစီနေကြ၏ယောဘသည်လည်းရှေ့၌၎င်းနောက်၌၎င်းစစ်မျက်နှာနှစ်ဖက်ရှိသည်ကိုမြင်လျင်ဤဒေလလူတို့တွင်တံမြန်သောသူရှိသမျှတို့ကိုရွေးကောက်၍ရှုရီလူတို့တစ်ဖက်၌စစ်ခင်းကျင်း၏ကျွင်းသောသူတို့သည်အာမုံအမျိုးသားတို့တစ်ဖက်၌စစ်ခင်းကျင်းစေခြင်းကညီအပိရှဲလက်သို့အလျက် ရှုရီလူတို့သည်ငါကိုနိုင်လျင်ငါအားကူရမည်အာမုံအမျိုးသားတို့သည်တင့်ကိုနိုင်လျင်တင့်အားငါကူမည်ရဲရင်သောစိတ်ရှိ၍ငါတို့လူမျိုးနှင့်ငါတို့ဖျားသခင်မြို့ရွာတို့အဖို့အားထုတ်၍တိုက်ကြကုန်အံ့သာရဖျားသည်အလိုတော်ရှိသည့်အတိုင်းစီရင်တော်မူစေတည်းဟုဆိုပြီးမှသူ၌ပါသော လူများနှင့်တကွရှုရီလူတို့ကိုစစ်တိုက်ခြင်းက ချင်းတွားသောအခါရှုရိလူတို့သည် ပြေးကြ၏။ရှုရိလူတို့ပြေးသည်ကိုအမ္မုန်အမျိုးသားတို့သည်မြင်လျှင်၊သူတို့သည်လည်းညီအဘိရှဲရှေ့မှာပြေး၍မြို့ထဲသို့ဝင်ကြ၏။ယွာဘသည်လည်းယေရုရှလင်မြို့သို့ ပြန်သွားလေ၏။ရှုရိလူတို့သည်ဣသရေလအမျိုးသားရှေ့မှာမိမိတို့ရှုံးသည်ကိုသိမြင်လျှင် တန်တမန်တို့ကိုစေလွတ်၍မြစ်တစ်ဖက်၌နေသောရှုရီလူတို့ကိုခေါ်သဖြင့်ဟာဒဒေဇာခန့်ထားသောဗိုလ်ချုပ်မင်းရှောဘက်သည်လည်းအုပ်ရ၏ထိုသတင်းကိုကြားလျင်ဒါဝိဒ်သည်ဣဒရေလမျိုးသားအပေါင်းတို့ကိုစုဝေးစေ၍ယော်ဒန်မြစ်ကို ကူးသဖြင့်ရန်သူတပ်သို့ရောက်၍စစ်ခင်းကျင်းလေ၏ထိုသို့ဒါဝိဒ်သည်စစ်ခင်းကျင်း၍ ရှုရိလူတို့သည်တိုက်သောအခါဣသရေလအမျိုးသားရှေ့မှပြေးကြ၏ဒါဝိဒ်သည်လည်းရှုရိမြင်းထားစီးသူရဲခုနစ်ထောင်ခြေသည်သူရဲလေးသောင်းတို့ကိုတတ်၍ဗိုလ်ချုပ်မင်းရှောဘက်ကိုလည်းလှုပ်ကြံလေ၏ဟာရဒေဇာမင်း၏ကျွန်တို့သည်ဣသရေလအမျိုးသားရှေ့မှမိမိတို့ရှုံးသည်ကိုသိမြင်လျှင်ဒါဝိဒ်နှင့်မိတ္တာဖွဲ့၍ ကျွန်ခံကြ၏နောက်တဖန်ရှုရိလူတို့သည်အမ္မုန်အမျိုးသားတို့ကိုစစ်မကူကြ